ဗုဒ္ဓံဓမင်းသာသံဃင်းသာဝိပလနေနစေတသာဗုဒ္ဓံဓမေသာသံဃင်္စာဝိပဒနေနစေတသာဝန္တိတောဝန္ဒနာမာနာပူဇာတက္ကရာဘာသနာဟူ၍မာတိကာတက္ကရာပမယတိနေလျော်ညီစွာရှိခိုးခြင်းဤတရားမြတ်တို့ခြင်းဤတရားယုတ်တိပြုခြင်းတရားဖြစ်တော်မူကြသည် ဘုရားဒီဟုသောယရဏတရားဒီဟုသောယရဏသံဃာတော်ဒီဟုသောယရဏယရဏမြတ်သုံးပါးနှင့်တကွာဆရာသမားတို့အားအကြည်ညိုယောအသေးလေးအမြလက်အမိုး၍ရှ िख ိုးပူဇော်ဥမျောမာလျောကတော်ကြသည်ကုသိုလ်စေနာ ပေါင်းတို့ကြောင့်အသက်ရှိခြင်းဆင်းလာခြင်းကိုယ်ချမ်းသာခြင်းစိတ်ချမ်းသာခြင်း ကိုယ်ကိုအတူပွားခြင်းညာကိုအတူပွားခြင်းဤဟုသော အကျိုးတရားလေးပါးတို့နှင့်လင်မြန်စွာပြည့်စုံနိုင်ကြကုန်၏ဖြစ်၍မိမိတို့အလိုရှိရာတောင်းတအပ်သောလောကီလောကုတ္တရာမင်္ဂလာစုရူပေါင်းနှင့်တကွမညာဘုံညာနိဗ္ဗာန်ဤဟုသောသူတော်ကောင်းတရားတို့ကိုလင်းမြန်စောစွာရလွယ်ရောက်လွယ်ကြပါစေ။ ရန်ကုန်မြို့မာစီသာသနာရိပ်သာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဘုန်းတော်ဘွဲ့နှင့်တန်ញင်ဂါထာများပါဗျာကိုတို့ရုပ်သွင်းဖူးမမြင် နမောတေထေရဝိရာထုဗုဒ္ဓဂတံဂတံဣမံ ပတ္တမဝိမလံမုခံအောဣဒာနိတုစကံဝီရမပြင်းရည်ပဲအာအံခဲလျက်အမြဲထကြွလုံးလဝီရိယရှိတော်မူသောထေရသီလသမပညာပေါင်းစုံထိရကုန်နှင့် ပြည့်စုံတော်မူသောယေသူတော်ချင်းမာစီဆရာတော်ဘုရားကြီးဘုရားဒေရှင်တော်မြတ်ဘုရားအားအမကံအရှင်းထံသို့တတိပဌံတို့ကိုတောက်ဆုံးမိယတပိတကဒကမတို့ဤနမောဒုလနခုတင်ငါဥဖြင့် ညိုနုယိုကျိုးရှိခိုးခြင်းသည်အထုဘဝတုကောင်းကြတည်းဖြစ်ပါစေသတည်းဘုရေပြန်လွန်တော်မမူမီ ရှေးအခါကာလကဤမံမရှိမရှိဟုနာမီကြိုင်တင်ဤရိတ်တသည်အတွင်တော်အာဂတအာဂတံရောက်လာတိုင်းရောက်လာတိုင်း ဒေရှင်တော်မြတ်ဖရာဤဝိမလံညစ်ကြေးမတင်တန်ရှင်းစင်ကြတော်မူသော မခံပုံနေတုသွေရောင်ပေါင်းလွင်သည့်ကြည်လင်လှသောမျက်နှာတော်ကိုပတ္တမမြဝထင်နှုံစိတ်ရှင်ရှင်ဖြင့်ကိုမြင်ကြရပါကုန်၏ဖရာ ဣဒာနိယခုအခါ၌မူကားဒေဇတံဆရာတော်ကိုရှာတော်မတွေ့မမွေ့ဖွယ်အချင်းဤမဟာစီကျောင်းတော်ကြီးကိုသာလျင်အဟောပတ္တမဆရာတော်နှင့်ကင်း၍မို့အင်းလင်းကြီးဖြစ်ပြီးဝန္တင်မမခွေခွဲနိုင်အောင် အော်ကြည်ကွယ်ခွေကြီးကိုသာလင်မြင်ကြရပါကုန်ဤဖရာကိုတို့တရားမကြရပြီကြောက်တော့သည် နမောတေထေရဝိရထု ပုရာကတံကတံဤမလူနောမကွန်စာသင်္ဃတံအဟောဣဒာနိတုစကံဝီရကြီးမြတ်သောလုံလဝီရိယရှိတော်မူသောခေရတိလသမာပညာပေါင်းစုံထိရဂုံနှင့်ပြည့်စုံတော်မူသော ယေဇူတော်ရှင်မကြီးဆရာတော်ကြီးဖရာဒေရှင်တော်မြတ်ဖရာအာမကံအရှင်းထံသို့တတိပဋ္ဌာန်တို့ကိုတောက်ဆုံးမိယတတိတကဒကမအပေါင်းတို့၏နမောဒုလနဖုဒီငါဥဖြင့်ညွနုယောကျောရှိခိုးခြင်းသည် အထုဘဝတုကောင်းမြတ်တည်းဖြစ်ပါစေတည်းဘုရေပြန်လွန်တော်မူမူမိရှေးအခါကာလ၌ဣမံမဟာစီမဟာစီဟုနာမည်ကြိုင်သင်ဤရိတ်သာကြီးအတွင်သောအာဂတံအာဂတံရောက်လာတိုင်းရောက်လာတိုင်းကောဇသင်္ကတံ ကျိုးကြကရဝိမစိတ်ကြွေးကြော်ခိုးမခေါ်လျက်မြူပြောတန်ချောချစ်တင်းဆိုတဲ့ခဲ့သောဤညမယတယသောတရားဟောတော်မူသည့်အတန်စကားပြောတော်မူသည့်အတန်ကိုလူနောမဖဝင်အေးအောင်ယင်ကျေတာယကြားနာကြရပါကုန်၏ဖျား ဣဒာနိယခုအခါ၌မူကားအဟောတုဇကံတရားတော်ကိုလည်းဟောဖို့မရစကားတော်ကိုလည်းပဲပြောဖို့မရသဖြင့်အစစအကျိုးမပြီလို့မို့ဩအချီးနီးဖြစ်ရပါပေ၏တကား တတိမြမာညှိုးငယ်မျက်နာမသက်သာနမောတေထေရဝိရထုပုဒ္ဓကတံကတံဣမံမိလာယိတံမူခံဒါနိဒိဋ္ဌကနံဗမောရိတာဝီရကြည်မြတ်သောလုံလဝိရိယရှိတော်မူသော ခေရသီလသမာပညာပေါင်းစုံသီရဂုံနှင့်ပြည့်စုံတော်မူသောယေသူတော်ရှင်မရှိဆရာတော်ကြီးဖရာဒေရှင်တော်မြတ်ဖရာအာမကံအရှိထံသို့တတိပဌံတို့ကိုတောက်ဆိုမိယတပိတကတကမအပေါင်းတို့၏နမော ကျူလက်နှစ်ခုတင်ငါဥဖြင့်ကျင်နူရိုကျိုးရှိခိုးခြင်းသည်အထုဘဝထုကောင်းမြတ်စေဖြစ်ပါစေတည်းကုရေပြန်လွန်တော်မမူမီရှေးအခါကာလကဣမံမဟာစီမဟာစီဟုနာမည်ကြိုင်သင်ဤရိတ်တာဒီအတွင်တော်အဂတံအဂတံရောက်လာတိုင်းရောက်လာတိုင်း ပမောရိတံကြွတယ်လှမ်းတယ်ကြွချတယ်နှင့်လျောင်ထိုင်းရသွားဣရိယပထလက်ကင်ထလျက်အချင်းချင်းငဲ့ညာပြောမွေ့စာနေထိုင်ကြပါုံသောဒိဋ္ဌကနံယောဂီအပေါင်းတို့ခါညောင်းရှင်လောင်ပြပောင်းခတ်တလို့ဥတော်ဖြင့် ဤညိုပဲကောင်းတပိယောဂီအပေါင်းကိုပတ္တမတွေ့မြင်ကြရပါကုန်၏ဖရာဇာနိယခုအခါ၌မူကားမိလာယိတံမုခံအမိမဲ့သာရင်ငယ်သာသို့နမကြုံလီ၍နေသောမျက်နှာတွေကိုအောပတ္တမဘဝင်စိတ်မှဆွေးလို့မို့ တရေရရတဲ့ဖြာလောက်အိုမသက်မသာ မြင်ကြရပါကုန်ဤဖယားခยีယာยีကြွချီရောင်ရောင်မတေရံအပတန္တာနာဂတာသိတကဘဟု ဤသို့ဒီတံတွန်ရာသည်မညာမထေဝအလယဣဒမဟာစီမဟာစီဟုနာမည်ကျော်ဟိဣရိတ္တကြီးအထင်သောအဂတညီညာဖြတ်ပြသူတဲ့ငါလာရောက်ကြကုန်သောဘဟုမြတ်လွတ်သာကုန်သောနောတိတ်တကား ယရဏတယမာမကကလျာဏခိုင်ဝေသူတော်စင်ဖြစ်ကြကုန်သောတပိဒါယကဒါယကမအပေါင်းတို့သည်မဟာထေရံမဟာထေမြဖြစ်တော်မူသောယေသူတော်ရှင်မာစီဆရာတော်ဖရာကြီးကိုအပတန္တမဖူးမမြင်ကြရကုန်သည်ဖြစ်ပေဤတို့ဒီတံ ထိုထိုဤအလီလီသောယဒေသသို့တို့ဘောရှင်တော်ဖရာသည်ယတိမင်းကြီးဒေသစာဤကြွချီသာသွားလာနေသည်ဟုထင်ကြရပါကုန်ဤဖရာဤတကယ်ဧကံအစဉ်အမှန်စင်သည်ကတော့ဤရနေဝပူဇော်ဝဲကြုံလာယခုအခါကြမှသာလျင် မယံဖယားတပည့်တော်တို့သည်တို့ဝံအရှင်ဖယားကိုဒေဝအလယံဝတိန်ဘုံပြာနာမြဆရာနတ်တို့ရွာသို့အဟောမင်းညာမ အဟောမင်းညာမတပိတကတကမအပေါင်းတို့၏ခွဲခွာပြီးမလွဲစားလေလေဘဝချလို့မော အိုးကြွသာတော်မူရရှာလေပြီဟုအတိအမာပြုကြရပါတော့သည်ဖယား